ဒီကနေ့သာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်တပေါင်းလဆန်း14ရက်ခရစ်နှစ်2008ခုနှစ်မလ20ရက်ကြာသပတေးနေ့3နာရီနဲ့45မိနစ်အချိန်မှတရားပွဲစတယ်တရားပွဲစပြီးဟောတာဟာဘာအတွက်ဟောတာတော့ဟောဒုက္ခလူမရှိတဲ့နေရာတရားဟောမလား အဲ့တော့ဘာဖို့ဟောတာဟောတာနာဖို့ဟောတာပေါ့မဟုတ်လားကိုဟာကိုတရားနာဖို့ထိုင်နေပြီနာဖို့မှန်းတော့မသိဘူးเนาะဂါရဝောဇနိဝဒောဇတန်တုဋ္ဌိသကတိညုတာကာလေနာဓမ္မတဝနာဧတံမင်္ဂလမௌတမံဒေဝတေတိလိုရေဖြင့်မေလျှောက်ထားသည်ဩနတ္တ ကာရဝောစယရဏသုံးပြဆရာမိဘသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူနှင့်စင်ဖြူစိတ်ထားသူတော်များကိုစိတ်ထားယိုသေးနှုတ်ယိုသေး၍ယိုသေးကိုမှုလေးမြပြုအပ်ခြင်းသည်၎င်းနိဝါဒောစာယာဒုကုံသိပညာရှိနှင့် စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ကြိုကျိုးသောနွားပမာလာသို့ပြပြစွာနေခြင်းသည်၎င်းတန်ဒုဋ္ဌိစာစာရေတောက်ရေဝဆင်ရေနှင့်နေရေထိုင်ရာအရာရာတွင်စိတ်ထားပြင်၍ လူချင်းလောဘမပြင်းပြပဲမျှတချင်းကြိမ်တင်းနေအောင်ရဲခြင်းသည်၎င်းကတိညုတာ သူတော်ဘာကျေစုရှိပေဘူးကိုအထူးသီတတုံပြန်ဆခြင်းသည်၎င်းကာလေနာဓမ္မသဝနံအသိပညာသရာတိုးွာအကျိုးများ၍ယုံမပယ်ရှင်ပြန့်လွင့်ကင်းလျက် ပူခြင်းထွေထွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုတယောက်ပတ်သောခါယုသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြားခြင်းသည်၎င်းဧတိုင်တရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ကလားယောဂီတို့မကြားဘူးဘူးเนาะ ဘယ်တော့မှကြားဘူးလို့ဟမ်ရာကောရာဘူးသလားအမရတော့ရဘူးတဲ့ကိုင်းဆိုသမ်းမှာကာရဲ့ တာဟာမင်္ဂလာတဲ့ဟုတ်လားယူသေးတိုက်သူကိုယူသေးတဲ့ပုဂ္ဂိုလ်များကြီးပွားချမ်းသာတယ်တဲ့ဟုတ်ပါမလားတရားနာတဲ့ပုဂ္ဂိုလ်များလည်းပဲကြီးပွားချမ်းသာတယ်တဲ့ဟုတ်ကဲ့လားမင်္ဂလာဒါကြောင့်ယောဂီတို့အခုယူသေးတိုက်ကုတုကိုလည်းယူသေးတယ်တရားလည်းနာတယ်ဟုတ်လားအခုနက သာသနာတော်လျှောက်စာရန်ဖတ်သွားတော့အဲ့ဒီမှာဗာတရားဟောပါလို့လျှောက်သွားတတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားခြင်းမြင်ပါတဲ့မြတ်စွာဘုရားလက်ထက်ကအရှင်သူတိမမထေရကမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့ရှင်သစ်ယဟန်သစ်များ ဘယ်တရားကိုပွားများအထောက်ရပါမလဲဖေဟာမြတ်စွာဘုရားကခြေသာတုတိမာတဲ့ရှင်သေယဟန်သေများတတိပဋ္ဌာန်၄ပါးမြတ်တရားကိုပွားများအထောက်ကြရမယ်ဟုတ်ကဲ့လားအဲ့တော့ရှင်အဖြစ်ရောက်လာပြီယဟန်အဖြစ်ရောက်လာပြီဆိုလို့ရှိရင်ဘာလို့ရမှာတော့တတိပဋ္ဌာန်တရားပွားများအထောက်ရမယ် ဟုတ်ကဲ့လားတတိပဋ္ဌာန်ဆိုတာဘာအဓိပ္ပာယ်ရှိတော့ပါတယ်တတိဥစည်းသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုသိနေခြင်းဟုတ်လားတတိပဋ္ဌာန်ဆိုတာဘာလဲ ရုပ်ထင်ရှားရင်ရုပ်ကိုစူးစူးဆိုင်ဆိုင်ရှုသည်ခံစားမှုထင်ရှားရင်ခံစားမှုကိုစူးစူးဆိုင်ဆိုင်ရှုသည်စိတ်ထင်ရှားရင်စိတ်ကိုစူးစူးဆိုင်ဆိုင်ရှုသည်သဘောထင်ရှားရင်သဘောကိုစူးစူးဆိုင်ဆိုင်ရှုသည်ဟုတ်ကဲ့လားဘယ်နှပါလဲခန္ဓာကိုယ်ယုတ်ကတစုံတရာထင်ထင်ရှားရှားဖြစ်လို့အဲ့ဒီထင်ရှားတဲ့ယုတ်ကိုရှုတော့ ဘာတတိပဋ္ဌာန်လဲဟုတ်ကဲ့လားချမ်းသာခံစားဆင်းရဲခံစားနာခံစားကျင်ခံစားရှိတဲ့စာရှိတဲ့ခံစားမှုတွေရှိလို့ထင်ရှားလို့ခံစားမှုတွေရှုသိတော့ဘာတတိပဋ္ဌာန်လဲစိတ်ကစဉ်းစားနေတယ်တွေးနေတယ်စိတ်ကူးနေတယ် အဲ့လိုစဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်တွေဖြစ်ပေါ်နေရင်ဆက်ပြီးတော့စဉ်းစားရမယ်မဟုတ်လားဟုတ်ပါဘူးဗျာမလုပ်ရမလဲရှုရမယ်ဟုတ်ကဲ့လားရှုရှုတဲ့အခါကျတော့ရှိနေဖြစ်နေတဲ့အတိုင်းရှုဟုတ်တယ်မဟုတ်လားဒီတော့စဉ်းစားရင်စဉ်းစားတယ်လို့ရှုတွေးရင်စိတ်ကူးရင် ပျော်ရင်စိတ်ဆိုးရင်ပြင်းရင်အိမ်ပြန်ငြိမ်ရင်အထုပ်ပြင်ပြီးသွားတော့ဟုတ်လားအိမ်ပြန်ငြိမ်ရင်အထုပ်ပြင်ပြီးသွားတော့အဲ့ဒါလို့စိတ်ဖြစ်သမျှရှုတာကဘာသတိပဋ္ဌာန် မြင်သဘောကြားသဘောနာသဘောစသည်မှာမြင်တယ်ကြားတယ်နားတယ်စသည်ရှုတော့ဟုတ်ကဲ့လားအဲ့ဒါဟာရှင်ဖြစ်လာယဟန်ဖြစ်လာလို့ရှိရင်တော်တော်ကြာမှရှုရမယ့်ဟာတွေပေါ့ဘယ်လိုလဲဟဲ့ရှင်ဖြစ်ဖြစ်ချင်းယဟန်ဖြစ်ဖြစ်ချင်းရှုသိပွားများရမယ့်တရားဟုတ်ကဲ့လားဘာတရားတော့ ကိုင်းလိုက်စို့တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းပฏิပဌံတရား၄ပါးဆိုသည်မှာယုတ်ကိုရှုရာကကာယ ानु ပတနာတတိပဌံခံစားမှုကိုရှုရာက ဝေဒနာနုပသနာတတိပဋ္ဌံစိတ်ကိုရှုရာကစိတ်ဓာနုပသနာတတိပဋ္ဌံသဘောကိုရှုရာကဓမ္မာနုပသနာတတိပဋ္ဌံတို့ဖြစ်ပါသည်တတိဖြင့် စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာပြန်ဆိုရအောင်ဘိုးပြေရအောင်တတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်း တတိပဋ္ဌာန်တရား၄ပါးဆိုသည်မှာရုပ်ကိုရှုရာကကာယ ानु ပသနာတတိပဋ္ဌာန်ခံစားမှုကိုရှုရာကဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ကိုရှုရာက စိတ်ဓာနုပသနာတတိပဋ္ဌာန်သဘောကိုရှုတာကဓမ္မာနုပသနာတတိပဋ္ဌာန်တို့ဖြစ်ပါသည်ကဲဆို တစ်ခေါက် အဲ့ဒီတတိပဋ္ဌာန်၄ပါးရှုပွားလို့ရှိရင်ဘောဓိပက္ခိယတရား38ပါးမိမိတဏ္ဍဖြစ်ပွားတယ်ဒီတော့အခုကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့နိနိဗ္ဗာန်အတိုင်းဝမ်ပိုက်ဖောင်းကြွတက်မှုပိန်ကြမှုဝါရောယုတ်ကစပြီးရှုတယ်မလားဟောင်းနေပိန်နေလို့ရှုတော့ဗာတိပဋ္ဌာန်တော့ လက်ကွေးတော့ကွေးတယ်ကွေးတယ်လို့ရှုတယ်လက်ဆန်တော့ဆန်တယ်ဆန်တယ်လို့ရှုတယ်စဉ္ညာလျှောက်တဲ့အခါခြေတော့ကြွားတော့ကြွားတယ်လို့ရှုတယ်ရှေ့လှမ်းလိုက်တော့လှမ်းတယ်လို့ရှုတယ်အောက်ချလိုက်တော့ချတယ်လို့ရှုတယ် ခြေဘဝမြေကြီးထိသွားတော့ထိတယ်လို့ရှုတယ်နောက်ကျောကရားလို့ရားတယ်ရားတယ်လို့ရှုတယ်ဘာသတိပဋ္ဌာန်တဲ့တော်နေပါလားနော်ငါအငဲ့အငဲ့ကောက်လိုက်တော့မရဘူးနော်ဟုတ်ကဲ့လားဒုကနာလို့နာတယ်နာတယ်ရှုတယ် ခြေကျင်လို့ကျင်တယ်ကျင်တယ်ရှုတယ်ငါတို့မြတ်စွာဘုရားရဲ့တရားကိုမြတ်စွာဘုရားအလိုတော်ကြရှုမှတ်ပွားများအထုတ်နေရတာဟန်ကြလိုက်တာလို့ဝမ်းသာတော့ဝမ်းသာတာလေခံစားမှုမဟုတ်ဘူးလားဘာတိပ္ပဏ္ဍာ ဝေဒနာနုပဒနာဘောခံစားတာမဟုတ်လားဝမ်းသာတယ်ဆိုတာခံစားတာပြောတယ်ဆိုတာလည်းခံစားတာပဲဟုတ်ကဲ့လားဒီတခါတော့ချော်သွားပြီဟုတ်ကဲ့လားမျက်စိကတခုခုမြင်တော့မြင်တယ်မြင်တယ်လို့ရှုတယ်ကြားတော့ကြားတယ်ကြားတယ်ရှုတယ်နာတော့နာတယ်ရှုတယ် စားတော့စားတယ်လို့ရှုတယ်ချိုတော့ချိုတယ်ရှုတယ်ခြင်တော့ခြင်တယ်ရှုတယ်သိကြဗလားအဲ့ဒါလို့ရှုမှတ်ပါများလာရင်စိတ်ကပြန်လွင်သွားရောပါတယ်အဲ့တော့စက်မိအောင်ရှုရမှာလားခက်ကြဲကြဲရှုရမှာလား စမ်းမိလေစိတ်တည်ငြိမ်မှုတမာရီအားကောင်းလေမဟုတ်လားဟုတ်ကဲ့လားစိတ်တည်ငြိမ်မှုတမာရီအားကောင်းလေအဲ့ဒါလိုစိတ်ကရှုရရှုရအာယုံပေါ်မှာကောင်းကောင်းကြီးစိုက်ပြီးတည်ငြိမ်နေပြီဆိုတော့အဲ့ဒီတည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ကတုံးသွားရောဘာဖြစ်လဲအဲထက်လာတယ်ထက်လာပြီဆိုရင်တော့ ဖြစ်လာတာလေးတွေလည်း तू မတွေးလိုက်ဘူးလားပြက်သွားတာလေးတွေကမတွေးလိုက်ဘူးလားအဲ့ဒီခါကျတော့ဩဖြစ်ပြီးပြက်တဲ့တရားတွေအမြဲရှိနေတယ်ပါလားဟမ်ဖြစ်ပြီးပြက်သွားလို့မမြဲဘူးလို့သဘောပေါက်မသွားဘူးလားဟုတ်ကဲ့လားအဲ့လိုမပြဖြစ်စီပြက်စီဖြစ်စီပြက်စီနဲ့လင်းလင်းမြန်မြန်ကြီးစက္ကမလဖြစ်နေတာ တက်နေတော့သဘောသည်ဒုက္ခဟုတ်ကဲ့လားဖြစ်မှုပြမှုတို့ကမပြနှိမ့်ဆက်နေသောသဘောတွေဒုက္ခဆင်းရဲတယ်အဲ့တော့ကိုကအဲ့ဒါလိုဖြစ်ပြီး ပြက်တာတွေတွေ့ကျင်လားဖြစ်ပြီးမပြက်တာတွေတွေ့ကျင်လားမပြက်တာတွေ့ကျင်တယ်ဒါမင်းတို့ကိုတွေ့ကျင်တယ်လို့ तू ကမပြက်ဖဲနေသလားမနေတော့ကိုယ်သဘောအတိုင်းဖြစ်တာပေါ့ အဲကိုယ်သဘောအတိုင်းမဖြစ်ဘူးဆိုတော့ဘာခေါ်ရမလဲအနတ္တာအလိုမလိုက်အစိုးမရသူ့သဘာဝအတိုင်းဖြစ်နေတဲ့သဘောအနတ္တာဟောမသိဘူးလားအဲ့ဒီမမြဲတဲ့သဘောဆင်းရဲတဲ့သဘောသူ့သဘာဝအတိုင်းဖြစ်နေတဲ့သဘောဒီသုံးမျိုးကိုသိတာကိုဘာလို့ခေါ်တော့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 ဒီတော့အဲ့ဒီမမြဲတဲ့သဘောဆင်းရဲတဲ့သဘော ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘော၃မျိုးကိုဘာလို့ခေါ်လဲအဲ့ဒီသဘော၃မျိုးကိုသိတဲ့ဉာဏ်မှဝိပဿနာ အခုအဲ့ဒီသဘော၃မျိုးကဝိပဿနာ မဟုတ်သေးဘူးလေသူတို့၃မျိုးကိုရှုရင်ရှုရင်သိသွားမှဝိပဿနာလေအဲ့ဒီသဘော၃မျိုးကိုဘာလို့ခေါ်တော့အဲလက္ခဏာရေး၃ပါးတဲ့မှတ်ထား သစ္စာလေးအင်ရှစ်မဲ့ကင်းနှင့်သုံးအင်လက္ခဏာဟောခုနဆိုရမဟုတ်လားသုံးအင်လက္ခဏာဆိုတာလက္ခဏာရေးသုံးမှာမဟုတ်လားအနိစ္စလက္ခဏာမမြဲတဲ့သဘောဒုက္ခလက္ခဏာဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတဲ့သဘောအနတ္တလက္ခဏာပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောဟုတ်ပြီလားအဲ့တော့သစ္စာလေးအင်ရှစ်မဲ့ကင်းနှင့် သုံးအင်လက္ခဏာသင်္ခတကသင်္ခတသုံးအင်လက္ခဏာအခုသိသွားပြီလားခုနခုနတော့ကတော့ဆိုတာဆိုရမသိဘူးမဟုတ်လားကဲသုံးအင်လက္ခဏာပါလေတော့ဟုတ်လားနောက်သင်္ခတသင်္ခတတဲ့သင်္ခတသင်္ခတကပုံတစ်ခုကိုတွဲဆက်လိုက်လို့အဲ့လိုဖြစ်နေတာသင်္ခတအသင်္ခတလို့အဓိပ္ပာယ်ယူရတယ် သင်္ခတအသင်္ခတလို့အဓိပ္ပာယ်ယူရတယ်ဟုတ်လားသင်္ခတဆိုတာယုတ်နဲ့နာခန္ဓာကိုယ်နဲ့စိတ်သင်္ခတဆိုတာဘာလဲအသင်္ခတဆိုတာနိဗ္ဗာန်ပါတယ်တော့သင်္ခတဆိုတာဘာလဲအသင်္ခတဆိုတာက သင်္ခတရဲ့သူ့ငုံနေတဲ့အဓိပ္ပာယ်ကအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားတဲ့သင်္ခတဆိုတာအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားတဲ့သင်္ခတဆိုတာဘာလဲဟုတ်ကဲ့လား ရုပ်တရားရောစိတ်နံတရားရောသူ့အကြောင်းကြောင့်ဖြစ်တာပဲအကြောင်းမရှိရင်မဖြစ်ဘူးမဟုတ်လားကဲအခုငါကမဟုတ်ဘူးလားလို့မေးတယ်မကြောက်ဘူးလားအဲ့ဒီကြားစိတ်ဘာလို့ဖြစ်တော့ဟမ်အကြောင်းရှိလို့ဖြစ်တာဗောမဟုတ်လား နားမပါတဲ့လူဘလောက်អော်អော်ကြားပါမလားဒါဖြင့်ခုကြားတာဘာကြောင့်ကြားဟုတ်လားနားပါလို့ကြားတာတခါနားဘလောက်ပါနေနေတို့ကပြောတဲ့အတန်မရှိရင်ဟောဟုတ်ကဲ့လားဒါဖြင့်ကြားဖို့ရနားလဲလို့တယ်ကြားเสียအတန်လဲလို့တယ်ဟုတ်ကဲ့လား gain ဒီကလည်းပြောနေပါတယ် နားလဲပါပါတယ်ယောဂီကငိုက်နေတယ်ကြားပါမလားကြားပါဘူးဗျာဘာကြောင့်လဲအာယုံမဆိုင်လို့မဟုတ်ဘူးလားပြောတာကိုအာယုံမဆိုင်လို့မဟုတ်လားအဲ့တော့အာယုံစိုက်ဖို့ကောမလိုဘူးလားအခုအကြောင်းဘယ်နှကြောင်းရှိကြတော့ပါပါတော့ဟုတ်ကဲ့လား ဒါပေတဲ့တို့ကဒီနာမှန်လုံငန်းကြီးတဲ့ကဝင်ပြီးထိုင်ပြီးဩနေမယ်ကြားမလားမကြားဘူးလားဘာဖြစ်လို့ဟမ်အာကာသမရှိလို့တဲ့အာကာသဆိုတာဘာလဲအပေါက်အကြားကိုအာကာသခေါ်တဲ့ space ပေါ့အပေါက်အကြားကိုအာကာသခေါ်တဲ့ အဲ့ဒီမှန်မှန်နည်းနည်းလေးအပေါက်ကလေးဖောက်ထားလိုက်ပါဘာလို့ကြားရဟောဟုတ်ကဲ့လားအတန်ကိုလေကတည်ဆောင်ပြီးတော့အဲ့ဒီအပေါက်ကဖြတ်ပြီးနားသွားထိတာမဟုတ်လားအဲ့တော့ဘာဖြစ်တော့ဒီတော့ကြားဖို့ရအတွက်နားလဲလို့ရဲအတန်လဲလို့ရဲအာယုံဆိုင်ဖို့လဲလို့ရဲပြီးတော့ဘာလို့အာကာသလို့ရဲ space အပေါက်အကြာ ဟုတ်ကဲ့လားအဲ့တော့အကြောင်းဘယ်နှကြောင်းရှိမှကြားအဲ့တော့ဒီစိတ်ဟာသင်္ခတလားအသင်္ခတလားဘာကြောင့်သင်္ခတလဲဟဲ့အကြောင်းတို့စုပေါင်းပြုလုပ်ပေးမှဖြစ်ပေါ်လာလို့ဟုတ်လားအဲ့ဒါကိုဘာခေါ်လဲဟုတ်လားအသင်္ခတဆိုတာသင်္ခတရဲ့ပြောင်းမြန်သဘော အသင်္ခတဆိုတာသင်္ခတရဲ့ပြောင်းမြန်သဘောဘာပြောတာလဲသင်္ခတရဲ့ပြောင်းမြန်သဘောဆိုတာဘာပြောတာလဲသင်္ခတကအကြောင်းပြုလုပ်ပေးလို့ဖြစ်လာတာမဟုတ်လားအသင်္ခတကအဲအကြောင်းပြုလုပ်မပေးရဘဲနဲ့သူ့သဘာဝအတိုင်းရှိနေတာဟုတ်လားရှိနေတာနော် ဖြစ်ရင်တော့အကြောင်းရှိမှာပေါ့အကြောင်းကြောင့်ဖြစ်တာရှိမှာပေါ့အခုကဖြစ်တာမဟုတ်ဘူးသူ့မူလရဲကရှိနေတဲ့သဘာဝဘာအကြောင်းကလှုပ်ပေးเสียလို့လဲအဲနိဗ္ဗာန်ဆိုတာချမ်းသာမဟုတ်လားအဲချမ်းသာဆိုတာအမြဲရှိနေတာမဟုတ်လားအဲသင်္ခဏခေါ်တဲ့ယုံနာဆင်းရဲကကာကွယ်ထားလို့သာအဲ့ဒီချမ်းသာမတွေ့သေးတာမဟုတ်လား အဲ့ယုံနာဆင်းရဲမရှိတော့ဘူးပျောက်သွားပြီဆိုရင်တော့ဘာတွေ့မလဲအသင်္ခတချမ်းသာကိုမတွေ့ဘူးလားအဲ့တော့အဲ့ဒီအခါမှဖြစ်လာတာလားဒီချမ်းသာမူလရေရှိနေတာဒါဖြင့်သူ့ကိုအကြောင်းတွေကပြုလုပ်ဖို့ပေးဖို့လိုသေးသလားအဲ့တော့သူ့မှာအကြောင်းရှိသလားဒီတော့အသင်္ခတဟာအဖြစ်တရားလားအရှိတရားလား အရှိတရားနော်သင်္ခတကရောအဖြစ်တရားကဖြစ်တဲ့အတွက်ဘာဖြစ်မလို့ပြက်တယ်ဟုတ်လားစိတ်လည်းအကြောင်းကြောင့်ဖြစ်ပေါ်လာလို့ဖြစ်ပြီးတော့ပြက်တယ်ရုပ်လည်းအကြောင်းကြောင့်ဖြစ်ပေါ်လာလို့ဖြစ်ပြီးတော့ပြက်တယ်ဒါကြောင့်သင်္ခတအဖြစ်တရားဟာဖြစ်လို့ပြက်တယ်အသင်္ခတအကြောင်းကြောင့်ဖြစ်တာမဟုတ်ပဲသဘာဝအတိုင်းရှိနေတဲ့အရှိတရားဟာကတော့ မဖြစ်လို့မပြတ်ဘူးမဖြစ်လို့မပြတ်တော့အဲ့ဒီအရှိတရားဟာအမြဲရှိမနေဘူးလားအဲ့ဒါဘာခေါ်လဲအဲ့ဒါကိုနိဗ္ဗာန်လို့ခေါ်တယ်ဟုတ်ကဲ့လားအဲ့တော့သင်္ခတအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့ယုံနဲ့နာအသင်္ခတအကြောင်းမရှိပဲသူ့တဘာဝအတိုင်းအကြောင်းကြောင့်ဖြစ်တာမဟုတ်ပဲသူ့တဘာဝအတိုင်းရှိနေလို့ အမြဲချမ်းသာနေတဲ့နိဗ္ဗာန်ဟုတ်ကဲ့လားနားလည်ပြီလားကိုင်လိုက်ဆိုအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာသောယုံနဲ့နံသည်သင်္ခတတရားအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ ဖြစ်ပေါ်လာသောယုံနဲ့နံသည်သင်္ခတတရားသို့ အကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်မဖြစ်ဖဲမူလသဘာဝကပင်ရှိနေသောအရှိတရားသည်အသင်္ခတနိဗ္ဗာန်အကြောင်းကြောင့်မဖြစ်ဖဲမူလသဘာဝကပင်ရှိနေသော အရှိတရားနိဗ္ဗာန်သည်အသင်္ခတအကြောင်းကြောင့်မဖြစ်ဖဲမူလတဘာဝကပင်ရှိနေသောအရှိတရားနိဗ္ဗာန်သည်အသင်္ခတကဲဆိုတာ သင်္ခတအစပြန်ဆိုပါဦး စာတွေမှာဖြစ်စေဘုန်းကြီးတွေတရားဟောတာမှာဖြစ်စေကြားဘူးတွေ့ဘူးဟောတွေ့ဘူးလိမ့်မှာသင်္ခတတရားကိုလွန်မြောက်၍အာသင်္ခတဓာတ်နိဗ္ဗာန်ရွှေပြည်မြတ်သို့ရောက်ရပါလို့ဤကြားဘူးလားသင်္ခတတရားကိုလွန်မြောက်၍အာသင်္ခတဓာတ်နိဗ္ဗာန်ရွှေပြည်မြတ်ကို ရောက်ရပါလို့ဤတဲ့ဒီတော့အသင်္ခတစိုက်ဖို့ရာ ထမဘာကိုကြော်သွားဖို့လို့အဲသင်္ခဏကြော်သင်္ခဏကြော်တယ်ဆိုတာသင်္ခဏပယ်ရမှာဟုတ်လားသင်္ခဏမဖြစ်အောင်လုပ်ရမှာသင်္ခဏမဖြစ်တော့ဘူးဆိုလို့ရှိရင်တော့အသင်္ခဏမဆိုင်ဘူးလားအဲ့တော့သင်္ခတမဖြစ်အောင်ကမိမိတဏ္ဍာမှာဘောဓိပက္ခိယတရားဖြစ်ပွားစေရတယ်ဘောဓိပက္ခိယဆိုတာမဲ့ညာရဲ့ဘက်တော်သားတရားတွေ မဲ့ညာရဲ့ဘက်တော်သားတရားဆိုတာမဲ့ညာဖြစ်ပေါ်အောင်ထောက်ကူပြုတဲ့တရားတွေဟုတ်ကဲ့လားဘောဓိဆိုတာမဲ့ညာပက္ခိယဆိုတာဘက်တော်သားတရားဘောဓိပက္ခိယဆိုတာမဲ့ညာဤဘက်တော်သားတရားဟုတ်ကဲ့လားမဲ့ညာဤဘက်တော်သားတရားဆိုတာမဲ့ညာဖြစ်ပေါ်အောင်အထောက်အကူပြုသလားမဖြစ်ပေါ်အောင်ဆန့်ကျင်သလားအဲ့ဒါကိုဘာခေါ်လဲ အဲဒါအဲ့ဒီတရားတွေမှမိမိတဏ္ဍာဖြစ်ပွားပြီဆိုလို့ရှိရင်တော့တဖြည်းဖြည်းမဲ့ညာမဖြစ်ပေါ်ပေဘူးလားမဲ့ညာဖြစ်ပေါ်လို့ရှိရင်မဲ့ညာကမဲ့40လုံးရသွားရင်ကိလေသာတွေလည်းအကုန်သယုံနာကိုလည်းအကုန်ငြိမ့်စေကံတွေလည်းနောက်ထပ်မဖြစ်တော့အဲ့ဒါလို့ဆိုရင်ယုံနဲ့နာနောက်ထပ်ဖြစ်အောင်မလားမဖြစ်ရင်သူကြော်လွန်မသွားဘူးလားအဲ့တော့ဘယ်ရောက်သွားမလဲ အာသင်္ခတသဘောတည်းဆက်ရောက်သွားရောဟုတ်လားအဖြစ်တရားကိုလွန်မြောက်ပြီးတော့အရှိတရားတဲ့ဆက်ရောက်သွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့အရှိတရားဆိုတာကမမြဲဘူးလားအဖြစ်တရားကတော့အဲအရှိတရားအသင်္ခတတဲ့ရောက်ပြီဆိုရင် မချမ်းသာဘူးလားခဏခိတလားအမြဲလားဟုတ်ကဲ့လားအဲ့ဒါပြောတာ သစ္စာလေးအင်းရှစ်မကင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မဤအေမြသာကြီးလေးအောင်ကြီးကိုဗါတယ်ဒါရှိ လေးအောင်ကြီးကိုဒါရှိ ပြောင်းဝင်းအမောင်ခွင်းလျက်ထွန်းလင်းပါစေတည်းဟုတ်တယ်မဟုတ်လားအဲ့တော့ဒီတရားတွေ သင်္ကတတရားလွန်မြောက်ပြီးအသင်္ကတတရားတဲ့အရှိတရားတဲ့ရောက်တဲ့ပုဂ္ဂိုလ်မှန်သမျှချမ်းသာတယ်ဆိုတော့ချမ်းသာမလို့ရင်တဲ့လူရှိမလားမရှိဘူးအဲ့တော့ဒီတရားတွေတစ်ကဘာလုံးထွန်းပြောင်တောက်ပပြီးလူတိုင်းရနေမယ်ဆိုလို့ရှိရင်မကောင်းဘူးလားအဲ့တော့ချမ်းမြေစံချောင်းတို့ကအဲ့ဒါလိုထွန်းလင်းတောက်ပြောင်အောင်ဆောင်နိုင်ပါစေသတည်းဒါပြောရမဟုတ်လား ဖြစ်စေချင်တာမဟုတ်လားဖြစ်စေချင်တာဟာ အာတိတမဟုတ်လားဟုတ်ကဲ့လားကဲဆိုသမှာသူရောသူရောသူရောတတသူရောစွာတို့ ဖြစ်စေချင်တာလားမဖြစ်စေချင်တာလားဖြစ်စေချင်တာဆိုတော့ဘာခေါ်တော့ဟုတ်ကဲ့လားဒီတော့အခုနဟာလေမပြောက်စင်တဲ့တတိထားအဖြစ်တရားနဲ့အရှိတရားအဲ့ဒါသိပြီးတော့သဘာဝကြတယ်အဖြစ်တရားကဘယ်ဟာလဲသင်္ခတယုံနေနာဟုတ်ကဲ့လားအရှိတရားကဘယ်ဟာလဲ ဟုတ်ပြီလားဒီတော့အဲ့ဒါလိုရဖို့ရမိမိတဏ္ဏဘောဓိပက္ခိယဖြစ်ပွားဖို့လိုတယ်မဟုတ်လားမညာရဲ့ဘက်တော်သားတရားတွေဖြစ်ပွားဖို့လိုတယ်အဲ့ဒါလိုဖြစ်ပွားအောင်ဘာလုပ်ရတယ်လဲဆိုတော့သတိပဋ္ဌာန်၄ပါးပွားများအားထုတ်ရတယ်ဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားကရှင်သေးယဟန်သေးများကို ချက်ချင်းပဲသတိပဋ္ဌာန်တရား၄ပါးသင်ကြားပေးပါတဲ့အဲ့ဒါပွားများပါစေတဲ့ အဲ့ဒါပွားများစေလို့ကိုယ်တဏ္ဍမှာတရားသားတက်လာတော့ဘောဓိပက္ခရာတွေမဖြစ်ဘူးလားဘောဓိပက္ခရာက38ပါးရှိတယ်အသေးစိတ်တော့မပြောပြဘူးအကျမ်းမြတ်တော့ပြောရအောင်နော်ဂိုင်းလိုက်စို့မဲ့ညာဤဘက်တော်သာဘောဓိပက္ခရာတရား38ပါးဆိုသည်မှာ38ပါး မဲ့ညာဤဘက်တော်သာဘောဓိပက္ခိယတရား39ပါးဆိုသည်မှာမှတ်ဆိုနော်မှတ်တယ်မဲ့မဆိုနော်ပြီးတော့ပြန်ဆိုခိုင်းမယ်လက်ချိုးလိုက်တတိပဋ္ဌာန်၄ပါးသမ္မပဋ္ဌာန်၄ပါးအိဋ္ဌိပ၄ပါး ၄ပါးဘယ်နှစုရှိသွားဣန္ဒြေ၅ပါးဘူ၅ပါး၅ပါးကဘယ်နှခုဘုဇင်9ပါးအခုနရွတ်တာဘုဇင်လည်းရွတ်ရတယ်ဘောဇင်မရွတ်အောင်နော်ခုနရွတ်တယ်မဟုတ်လားဘုဇင်လည်းရွတ်ရတယ်ဘုဇင်9ပါး မဂ်ကင်၈ပါးတို့ဖြစ်ပါသည်ရင်းက၄ပါးက၃ခုမဟုတ်လားပြီးတော့၅ပါးက2ခုပေါင်းတော့၅ခုဟုတ်တယ်မဟုတ်လား၅မျိုးပေါ့၄ပါးက3မျိုး၅ပါးက2မျိုးပေါင်းတော့5မျိုး နောက်တပါးတဲ့ကဘုဇင်ဘယ်နှမျိုးရှိပါလဲနောက်တစ်ခါတပါးတဲ့ပဲမက်ကင်ဘယ်လောက်ရှိတော့ဘယ်နှမျိုးတော့ခုနှစ်မျိုးအမျိုးအစားခုနှစ်မျိုးသူ့အရေအတွက်တစ်ခုစီရေအတွက်ရင်တော့အဲ့ဒီခုနှစ်မျိုးမှာ38ပါးရှိတယ်လက်ချိုးတတိပဋ္ဌာန်က4ပါးသမပဋ္ဌာန်က ဘယ်နှခုရှိပြီတော့အဋ္ဌိပါကဘယ်နှခုရှိပြီတော့အိန္ဒြေကဘယ်နှခုရှိပြီတော့ဘူကဘယ်နှခုရှိပြီတော့ဘုဇင်ကဘယ်နှခုရှိပြီတော့မက်ခင်ကဘယ်နှခုရှိပြီတော့ အမျိုးအစား အနေနဲ့9ပါးသရုပ်အရေအတွက်အားဖြင့်ဟုတ်ကဲ့လားအဲ့ဒါတွေဟာတတိပဋ္ဌာန်၄ပါးမိမိတဏ္ဍာပွားများနေရဲ့အဲ့ဒီ39ပါးလုံးမိမိစိတ်တဏ္ဍာမှာဖြစ်နေတယ်။ဘာတရားတွေလဲ။အတိဘယ်ကဘာလဲ။မဉ္ဇဏ်ဤဘေဒသာတရားတွေဟုတ်ကဲ့လား။ ရှင်သင်များယဟန်သင်များအဲ့လိုတတိပဋ္ဌာန်၄ပါးပွားလို့သူတို့တဏ္ဍမှာဘောရိပက္ခယတရား38ပါးဖြစ်ပွားနေပြီဆိုလို့ရှိရင်တဲ့နတ်တွေကကြည်ပြီးပျော်ကြတယ်တဲ့ဟောဒီမြတ်စွာဘုရားရဲ့တပိသာဝကသူတဏ္ဍမှာဘောရိပက္ခယတရား38ပါးဖြစ်ပွားနေပြီဒါကြောင့်မလို့သူတဏ္ဍမှာကိလေသာတွေမရှိဘူးဘောရိပက္ခယတွေဖြစ်နေတဲ့အခိုက်မှာကိလေသာ လောဘဒေါသမောဟရှိမလား မရှိဘူးဗောဓိပက္ခရာတွေမဖြစ်ဘူးဆိုရင်တော့ရှိလာမှာပေါ့ဟုတ်လားအဲ့တော့တတိပဋ္ဌာန်ပွားနေလို့ဗောဓိပက္ခရာအမြဲရှိနေပြီဆိုတော့ကိလေသာတွေကရှိမလားကိလေသာတွေကိုဘာနဲ့တိုက်တယ်ဘောဓိပက္ခိယနဲ့တိုက်လိုက်တယ်မဟုတ်ဘူးလားဘောဓိပက္ခိယနဲ့တိုက်လိုက်တယ်ဘယ်နှစ်ပါးတယ်အမျိုးအစားက gain ဆိုသမ်းမှာ မဲ့ညာဤဘက်တော်သာမဲ့ညာဤဘက်တော်သာဘောဓိပက္ခယတရားဘောဓိပက္ခယတရား39ပါးဆိုသည်မှာ39ပါးဆိုသည်မှာတတိပဋ္ဌာန်၄ပါးတတိပဋ္ဌာန်၄ပါးသမ္မပဋ္ဌာန်၄ပါးအိဋ္ဌိပတ်၄ပါးအိန္ဒြေ အို၅ပါးဘုဇင်9ပါးမဂ္ဂင်7ပါးတို့ဖြစ်ပါသည်အဲဒါလို့ဆိုရင်ရပြီဆို ကျေသွားအောင်တတိပဋ္ဌာန်နေပွားနေလို့ဗောဓိပက္ခရာတွေ ရှင်သေးယဟန်သေးသီလရှင်သေးယောဂီသေးတို့တန်တန်မှာဖြစ်ပွားနေပြီဆိုလို့ရှိရင်နတ်တွေကဘာဖြစ်တယ်ဒါဖြင့်လူတွေကရောအိုးမပြောဘူးလားဟုတ်ကဲ့လားရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မညံဘက်သားပွားများနေစဉ် စစ်ပွဲဆင်နွဲသူပဲလို့ပင်စိတ်ချီနူးရွှေမြူးဒီချိန်ပင်ဟောဒီသူပဲစစ်တိုက်နေတာဘသူပဲဘယ်ရန်သူတွေတိုက်တာဟုတ်ကလားရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဲ့ညာဘက်သားပွားများနေစဉ်စစ်ပွဲဆင်နွဲသူပဲလို့ပင် စိတ်ကြည်နူးရွှင်မြူးဒီချိန်ပင်နားလဲတယ်နော်ဟုတ်ကဲ့လားအဲ့တော့အခုကသတိပဋ္ဌာန်ပွားပြီးတော့ကိလေသာကိုတိုက်နေတဲ့အချိန်ကိုမတိုက်ရသေးခင်စစ်ပြင်နေတဲ့အချိန်ကောနတ်တွေကမပြောနိုင်ဘူးလားသင်္ကန်းဝတ်နေတဲ့အချိန်ခေါင်းရိပ်နေတဲ့အချိန်လေဟုတ်ဘူးလားအလုတ်ပေးတရားနေနာနေတဲ့အချိန်အဲ့ဒါပြင်းနေတာမဟုတ်လား ပြင်နေတဲ့အချိန်လည်းပြောတာပေါ့ဟုတ်ကဲ့လားလူတို့ရွှင်လန်းရှင်ရဟန်းပြုတ်လင်ဤသူမမင်းစစ်ခင်းဖို့ပြင်ဘယ်မှန်ကိုစစ်ခင်းဖို့ပြင်လားဤသူမမင်းစစ်ခင်းဖို့ပြင်ရင်းသူနာမြပြောကြတွင်တွင်စိတ်ကြည်နူးရွှင်မြူးဒီချိန်မင်းဟုတ်ကလား gain ရှင်ဖြစ်ရဟန်းဖြစ်သွားပြီဘာလို့မလို့ သတိပဋ္ဌာန်ပွားများအထုတ်မယ်ဖောင်းနာပိန်နာမှတ်မယ်ကြွတာလှနာချတာမှတ်မယ်ပေါ့ဟုတ်ကဲ့လားအဲပွားများနေတဲ့အခိုက်မှာတော့ဗာတရားတွေဖြစ်ဘောရိပက္ခယတရားတွေဖြစ်တော့ပြောပြမိတဲ့နတ်တွေကရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဉ္ဉံပတ္တာပွားများနေစဉ်စစ်ပွဲဆင်နွဲသူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်မင်း တိုက်နေစေနိုင်တောင်မနိုင်ရသေးတဲ့အခါမှာတောင်ပြောနေတယ်ဆိုရင်တော့ကိလေသာကိုအနိုင် အပြတ်လှဲအမြစ်ပါဖြုတ်နိုင်ပြီဆိုရင်တော့နတ်တွေကဘိုးပြောင်းပြောမှာပေါ့ဟုတ်ကဲ့လားကိလေသာတွေအဲ့ဒီခါကျတော့ကုန်ခန့်သွားပြီမရှိတော့ဘူးလောဘလည်းမရှိဘူးဒေါသလည်းမရှိမောဟလည်းမရှိဘူးကောင်းတဲ့ကုသိုလ်စိတ်ကလေးတွေကြီးဖြစ်နေတော့ချမ်းသာမလားဆင်းရဲမလားအဲ့ဒီတော့ပိုးမပြောဘူးလား ကိလေကုန်ခန်းငြိမ်ညာကြည်ရွှင်အရဟတဖုန်နံစာမြန်းနေစဉ်အောင်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ဟောဒီမြတ်စွာဘုရားရဲ့တပည့်ရှင်သာမဏေဟောဒီမြတ်စွာဘုရားရဲ့တပည့်ယဟန်တော်ဟောဒီမြတ်စွာဘုရားရဲ့တပည့်သီလရှင်ဟောဒီမြတ်စွာဘုရားရဲ့တပည့်ယောဂီဘောသူအောင်ပွဲဆင်သွားပြီကိလေသာကိုသူနိုင်သွားပြီ အဲ့လိုဆိုပြီးဘသူတွေကပြောတယ်ဒါဖြင့်လူတွေကဟောသိကြလားကိလေကုံခန်းငြိမ်ဉဏ်ကြည်ရွှင်အရဟတဖုန်ံစံမြန်းနေစဉ်အောင်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ဟုတ်လားအဲ့ဒီတော့နတ်တွေက တိုက်ပွဲမစခင်တိုက်ဖို့ရပြင်နေတော့မှလည်းသူတို့ကပြောတယ်တိုက်ပွဲတိုက်ဖြစ်နေတော့မှလည်းပြောတယ်တိုက်ပွဲပြီလို့အောင်ပွဲခံတော့လည်းပြောတယ်ဟုတ်တယ်မဟုတ်လားအဲ့တော့နတ်တွေကအဲ့လိုပြောတော့ကိုယ်တိုင်အောင်ပွဲခံနေရတဲ့ပုဂ္ဂိုလ်ကတော့ငိုးနေမှာပေါ့ဟမ်အဲပိုးပြောမှာပေါ့မဟုတ်လားအဲ့လိုဆိုတော့တိုက်မလားမတိုက်ဘူးလားသိကြလား ပြင်းစေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်းထိုကြောင့်သင်တို့တိုက်ဖို့ပြင်းစင်လက်နဲ့ဆွဲတိုက်ပွဲကိုစီဝဲတိုက်တယ်ဆိုတော့လက်နဲ့လိုတယ်မဟုတ်လားဘာလက်နဲ့နဲ့တိုက်မလို့ဘဇူကာနဲ့လားအမြောက်နဲ့လားအနုမြူပုံနဲ့လားဘာနဲ့ ဟုတ်ကဲ့လားသီလလည်းနဲ့ဝင်လည်းဖြူစင်တမာရီလည်းနဲ့စိုက်လျက်ဒီလင်ပညာလည်းနဲ့ခွဲဖြက်သုတ်သင်စစ်အောင်ပွဲဆင်နွယ်သေးကြပင်မဟုတ်ဘူးလားအဲ့ဒီရွယ်ချက်နဲ့ရှင်ပြုလာတာမဟုတ်လားအဲ့ဒီရွယ်ချက်နဲ့ယဟန်ပြုလာတာမဟုတ်လားအဲ့ဒီရွယ်ချက်နဲ့သီလရှင်ဟုတ်လာတာမဟုတ်လား အဲ့ဒီရွယ်ချက်နဲ့ယောဂီအဖြစ်တရားလာအထုတ်တာမဟုတ်လားအဲ့တော့မတိုက်ဖဲအိတ်နေမလားလက်နဲ့ဆွဲတိုက်ပွဲဆင်မလားဟုတ်လားဂိုင်းလိုက်စို့လူရောရွှင်လန်းရှင်ယဟန်ပြုလင်ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်ရှင် မေညာဘက်တာပွားများနေစဉ်စစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရှင်မြူးဒီချိန်ပင်ကိလေကုန်ခန်းငြိမ်ချမ်းကြည်ရွှင် ရဟတဖို့နံစမြန်းနေစဉ်အောင်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ပြင်စေဆင်နွယ်အောင်ပွဲချိန်တွင် နတ်တို့ကလည်းပျော်ပွဲဆင်ခြင်းထို့ကြောင့်သင်တို့တိုက်ဖို့ပြင်ဆင်လက်နဲ့ဆွဲတိုက်ပွဲကိုစီဝင်သီလလက်နဲ့ဝင်လက်ဖြူစင်သီလ တမာရိလက်နဲ့စိုက်လျက်ဒီလင်ပညာလက်နဲ့ခွဲဖြက်သုတ်သင်စေအောင်ပွဲဆင်နွယ်သေးချပင်ကိုင်အစာပြန်ဆို ဒါကြောင့်ဒီကနေ့ရှင်ပြုတဲ့ရှင်သာမဏေများရောအရင်နေ့တွေကရှင်ပြုတဲ့ရှင်သာမဏေများရဟန်းတော်များရောသီလရှင်များရောယောဂီများရောဘာလုပ်ရမှာလဲတိုက်ပွဲဆင်ရမယ်ဘယ်သူကိုလဲကိလေသာကိုဟုတ်ကဲ့လားအဲတိုက်ပွဲဆင်တော့ဘာလို့လဲ ဘယ်သွားဝယ်မလဲလက်နဲ့ဘယ်သွားဝယ်မလဲမြတ်စွာဘုရားရဲ့တရားတော်ဒီဟုသောဈေးမှာသွားဝယ်မှာပေါ့မဟုတ်ဘူးလားဒါကြောင့်သီလတမာတိပညာလက်နဲ့တွေကို အချက်ကြကြဆွဲကင်ပြီးတော့တတိပဋ္ဌာန်တရား၄ပါးကိုပွားများအထောက်ကြခြင်းအပြင်မိမိတို့သဏ္ဍာန်မှာ38ပါးသော ဘောဓိပက္ခိယတရားတွေဖြစ်ပွားပြီးတော့ကိလေသာတရားတွေကိုအောင်ပွဲဆင်နိုင်လို့ကိလေသာခတ်သိမ့်ချုပ်ပြငြိမ်းရာမြတ်နိဗ္ဗာန်ကိုလှည့်မြန်ထုတ်ချောက်ရောက်နိုင်ကြပါစေ။